အခန်းကြီး9အငယ်1မှ6ငါသည်အမင်္ဂလာရှိ၏နွေကာလ၌ဆွတ်သောသင်္ဘောတဖန်ဒီကဲ့သို့၎င်းလက်၍ကောက်သောစပြစ်တီအကြံအကျွင်းကဲ့သို့၎င်းငါဖြစ်၏စားစရာဘို့စပြစ်တီပြုမရှိအူးမဲ့သောသင်္ဘောတဖန်ဒီကိုငါတောင့်တရ၏ကောင်းသောပြည်သားအပေါင်းတို့သည်ကွယ်ပြောက်ကြပြီဖြောက်မတ်သောသူတယောက်မျှမရှိခတ်သိမ်းသောသူတို့သည်လူအသက်ကိုတတ်ခြင်းငါချောင်း၍ ကြည်တက်ကြ၏အချင်းချင်းတယောက်ကိုတယောက်ကြော့ခွင်းနှင့်ဖမ်းတက်ကြ၏ဒုစရိုက်ကိုကြိုးစား၍ပြုခြင်းကအသင့်ရှိကြ၏မင်းသည်လက်ဆောင်ကိုတောင်းတ၏တရားသူကြီးသည်တစိုးကိုစားတတ်၏သူတစ်ပါးထက်ကြီးသောသူသည် မတရားသောလောဘကိုထင်ရှားစေတတ်၏ထိုတို့အမှုကိုရှုပ်စေခြင်းကပြုတတ်ကြ၏ကောင်းဆုံးသောသူသည်စူးပင်ကဲ့သို့ဖြစ်၏ အဖြောင့်ဆုံးသောသူသည်စူးကြံထက်ခက်လာ၏။တင်ဤကင်းဆောင်တို့သည်တတိပေးသောနေ့တင်စစ်ကြောခြင်းကိုခံရသောနေ့ရက်သည်ရောက်လာပြီ။နှိမ့်ဆက်နှောက်ရှက်ရာ ကာလဖြစ်၏။အဆွေခင်မွန်းကိုမယုံနှင့်လမ်းပြသောသူကိုအမိမပြုနှင့်တင့်ရင်ခွင်၌အိတ်သောမယားကိုမယုံမူ၍တင့်နှုတ်တကားကိုပိတ်ထားလောအကြောင်းမူကားသားသည်အဖ၏အထရေကိုဖျက်လိမ့်မည်။ သမီးသည်အမိကို၎င်း၊ချွေးမသည်ယောက္ခမကို၎င်းရန်ဘက်ပြုလိမ့်မည်။ကိုယ်အိမ်သူအိမ်သားတို့သည်လည်းကိုယ်ရန်သူ ဖြစ်ကြလိမ့်မည်။ငါမူကား၊ထာဝရဘုရားကိုမြော်လင့်မည်။ငါ့ကိုကယ်တင်တော်မူသောဘုရားသခင်ကိုငါခိုလှုံမည်။ ငါ၏ဘုရားသခင်သည်ငါစကားကိုနားထောင်တော်မူမည်အချင်းရန်သူငါအပေါ်မှာဝါကြွားဝမ်းမြောက်ခြင်းမရှိနှင့်ငါလဲတော်လဲထောက်ဦးမည်မှောင်မိုက်၌ထိုင်ရတော်လဲသာရဘုရားသည်ငါ၏အလင်းဖြစ်တော်မူလိမ့်မည်ငါသည်သာရဘုရားကိုပြစ်မှားသောကြောင့်အမျက်တော်ကိုခံရ၏ငါအမှုကိုစစ်ကြော၍တရားဆုံးဖြတ်တော်မမူမီတိုင်အောင်ငါခံရ၏ငါကိုအလင်းတဲသို့ထုတ်၍နေရာပေးတော်မူသောအဖြစ် ဖြောက်မှတ်ခြင်းပါရမီတော်ကိုငါမြင်ရလိမ့်မည်။သင်ဤဖျားသခင်ထာဝရဖျားကအဘယ်မှာရှိသနည်းဟု မေးသောငါရန်သူသည် ထိုအမှုကိုမြင်၍ရှက်ကြောက်လိမ့်မည်။သူ၌ငါစိတ်ပြေလိမ့်မည်။သူသည်လမ်းမှရှုံ့ခဲ့သို့ကြော်နင်းခြင်းကိုခံရလိမ့်မည်။ငယ်၁၁မှ၁၉တင်ဤမြို့ရိုးတည်သော ကာလသည် ရောက်လိမ့်မည်အမိန်တော်အရှိန်ကုန်လိမ့်မည် ထိုကာလ၌အာရှုရိပြည်နှင့်အဲဂုတ္တုမြို့များမှ၎င်း၊အဲဂုတ္တုပြည်နှင့်မြစ်ကြီးစပ်ကြားအရပ်မှ၎င်း၊ပင်လယ်ကမ်းနားအရပ်ရပ်၊တောင်ခြေရင်းအရပ်ရပ်တို့မှ၎င်းသင့်ထံသို့လာကြလိမ့်မည်။ထိုသို့မဖြစ်မှီပြည်သူပြည်သားပြုမိသောဒုစရိုက်အပြစ်ကြောင့်ပြည်တော်သည်လူဆိတ်ညံလျက်ရှိရလိမ့်မည်။ကိုယ်တော်၏လူတည်းဟူသော အပေါင်းအဘော်မရှိဘဲ တောတွင်ကရမေလတောင်ပေါ်မှာနေရသော အမွေတော်သိုးစုကိုသိုးထိန်းနှင်တံနှင့် ထိန်းတော်မူပါ။ရှေးကာလ၌ရှိသကဲ့သို့ဗာရှန်ပြည်နှင့်ဂိလဒ်ပြည်၌ကျက်စားသောအခွင့်ကို ပေးတော်မူပါ။သင်သည်အဲဂုတ္တုပြည်မှထွက်သောနေ့၌မြင်သည်အတိုင်းတဖန်အံ့ဩဘွယ်သောအမှုတို့ကိုငါပြမည်။လူအမျိုးမျိုးတို့သည်ငါ၏လူတို့၌ရှိသမျှသောတန်ခိုးကိုမြင်၍မိန်းမောတွေဝေလျက် မိမိတို့နှုတ်ကိုလက်နှင့်ပိတ်၍နားပင်းကြလိမ့်မည်ငွေကဲ့သို့ မြေမှုန်ကိုရက်လျက်တီကဲ့သို့တွင်တဲ့ကတုံလုံလျက်ထွက်ကြလိမ့်မည်ငါတို့ဖျားသခင်သာရဖျားကို၎င်းတင့်ကို၎င်း ကြောက်ရွံ့ကြလိမ့်မည်အငယ်၁၈မှ20အပြစ်မှလွတ်တော်မူထသောကြံကျွင်းသော အမွေတော်လူတို့၏လွန်ကျူးခြင်းများကိုတီးခံတော်မူထသောဂုဏာ၌ မွေလျော်သောကြောင့်အစဉ်အမျက်ထွက်တော်မမူသော ကိုရောကဲ့သို့အဘယ်ဖျားရှိပါသနည်းကိုရောသည်အကျွန်ုပ်တို့ကိုတဖန်တနာ၍အကျွန်ုပ်တို့၏ဒုစရိုက်ရှိသည်များတို့ကိုကြော်နင်းတော်မူလိမ့်မည်အကျွန်ုပ်တို့၏အပြစ်အလုံးစုံတို့ကိုနက်နဲသောပင်လေတဲသို့ချဖြစ်တော်မူလိမ့်မည်ရှေးကာလမှဆက်၍ဘိုးဘေတို့အားကျိန်ဆိုတော်မူသည့်အတိုင်းယာကုပ်၌တစ္ဆာဆောင်ခြင်းအာဗြဟံအား ကရုဏာကျေးဇူးပြုခြင်းကိုစီရင်တော်မူလိမ့်မည်ပရောဖက်မိခာစီရင်ရေးထားသောအနာဂတ်ကျမ်းပြီး၏